ဒီနေ့လူငယ်တဲ့ရေနေငယ်ကခေါ်လိုက်စာပြစ်တဲ့ဣစရကနာတုတ်တာဆက်လက်ပြီးတော့သာဓုနဲ့လက်ပြီးနှစ်ခုပေါင်းစားပြီးတော့ဟောပြဖို့ပါပဲဒီတုတ်ဟာယောဂီအတွေ့တိတ်ပြီးတော့အကျိုးများတဲ့အတုံးဝင်တဲ့တုတ်ပါအဖြစ်လို့လဲဆိုတော့နိဗ္ဗာန်ရောက်ကြောင်းအဖြစ်နေတူတူနဲ့ရှင်းရှင်းနဲ့ကြတော်မူပြီးတော့ သိတာထင်ရှားတဲ့လောကီဥပမာလေးနဲ့မြတ်စွာဘုရားကသင်ကြားထားပါတယ်။ဒီတော့ဒီတော့ကိုနိဗ္ဗာန်ရောက်ကြောင်းရေထားကောင်းလို့ဒီလိုအမိတတ်လို့ရှိရင်သိစီရောပါတယ်။အဲဒီဆိုဆက်လက်ပြီးတော့ဒီနေ့ဟောပါမယ်။မြတ်စွာဘုရားကိုနတ်သားကဘေးလို့ဘေးကင်းရာဌာနဘယ်ပုံပဲနည်းအားဖြင့်ရောက်နိုင်ပါမလဲအဲဒီဘေးကင်းရာဌာနကို တပည့်တော်ရှင်ကြပါဗျာဆိုတာပေါ့ရတ္တဖို့ပေါ့ရောက်တဲ့အထိတရားနိလန်းနေညွှန်ကြားတော်မူပါလို့ဒီလိုဆိုလိုပါတယ်ဒီခါမှာမြတ်စွာဘုရားကဟောဒီနတအလွန်ကြီးကိုပဲကိလေသာတွေခေါင်းပါလိုတဲ့သန္တပြင်းကြတယ်ကိလေသာခေါင်းပါရေးအတွက်လည်းပဲတကယ်ချင်းတဲ့ နတ်သားပဲဆိုတာသိမြင်တော့သူရဲ့အခြေအနေဘယ်လိုနေတော့ဆင်ញင်ကြည့်တဲ့အခါမှာဤရဲ့သာသနာမှာယဟန်ဖြစ်ခံယူပြီးတော့စိတ်ကြရတဝိရိယဆိုတာဘာလဲတကယ်ကိုလုံးလဝိရိယထားပြီးတော့ရှင်းတုံးတရားဓမ္မရသေးပဲနဲ့နတ်ပြည်မှာလက်ရှိရတယ်ဆိုတဲ့အကြောင်းသိမြင်တော်မူပါတယ်ပြီးတော့သူ့မှာလည်းပဲ သီလရင်းလည်းပြည့်စုံနေသေးတော့ဘယ်ကစတင်ပြီးတော့တရားပြရမယ်ဆိုတာမြတ်စွာဘုရားသိမြင်တော်မူပါတယ်။ဘုရားရှင်တို့မြေဒီမှာဒီဘာဝနာတရားအမထုတ်ဘူးသေးတဲ့တပည့်အစ်စ်ပေါ်လေအဲ့ဒီတစ်ကိုရှိဥစွာသီလကစပြီးတော့ဟောလိဟောတာရှိပါတယ်။ ဒီလကနေပြီးတော့နောက်စိတ်ကြည်ငြိမ်အောင်သမာဓိလုပ်ငန်းတွေဟောပါတယ်အဲဒီလိုသမာဒီလအခြေတည်ပြီးတော့သမာဓိတရားတွေပွားဖို့ရာဟောတဲ့အခါကုသိုလ်ကအကုသိုလ်ကတို့ရဲ့ကျိုးပေးဟန်တွေ့ရတဲ့ချင်းကောင်းရင်စာဆိုရင်ခါရမှာပဲဆိုတဲ့ကမ္မတက္ကတာသမာဓိဋ္ဌိအခြေခံအတိညာလေးပေါ့လေဖြောက်အောင်လည်းလုပ်ပြီးလိမ့်ရှိပါတယ်ဆိုလိုတာကတော့ပထမသီလယူ နောက်စိတ်တည်ငြိမ်လုပ်တဲ့နည်းတွေဟောကမ္မတက္ကတာသမာဓိရှိလည်းဟောရှိပိုင်းအကျင့်တွေဟောလို့ဟောတာရှိပါတယ်အဲ့ဒီချက်ဘုန်းကြီးတို့တော်တော်သိထားပါပါသိချတဲ့ဥပမာလေးပြထားပါတယ်ဒီပကြီးဆရာဟာပကြီးအတတ်တွေကိုသင်ပြတဲ့ဆရာဟာကျောင်းသားတိဘာမှအလေးချင်းမရှိသေးတဲ့ကျောင်းသားတကြီး တပည့်တိရောက်လာပြီဆိုလို့ရှိရင်ရှိဥစွာပတိကချက်ကြီးကိုပြရတယ်ပိတ်ကားကြီးဖြစ်ဖြစ်နာယံဖြစ်ဖြစ်ပေါ်ပြီးမှာဖိန်ကြီးပေါ်မှာထောင်းရတယ်အဲ့ဒီဖိန်ထဲမှာပတိကချက်ပေါ်လေအဝတ်ဖြစ်ဖြစ်ပါဖြစ်ဖြစ်ပေါ်လေတေတာပြီးဆက်ဖြစ်ဖြစ်အဲ့ဒီဖိန်ကချက်ကြီးဒီမှာထောင်းရပါတယ်အဲ့ဒီတော့မှအခြေခံပေါ်လေပတိပညာတင်ပေးရပါတယ် ဘာဖြစ်လို့လဲဆိုတော့ပကြီးဆေးရုပ်ဟာလေထဲမှာရေးလို့မရဘူးလေထဲမှာပကြီးဆေးရုပ်ခင်အောင်ရေးလို့မဖြစ်ဘူးသူရဲ့တရားအခန့်ဖြစ်တဲ့ပကြီးကကြကြီးပေါ်မှာသာရေးလို့ဖြစ်ပါတယ်အဲ့ဒီပေါ်မှာသာသင်ပြလို့ဖြစ်ပါတယ်ဒါလည်းပဲတရားထုတ်လို့တဲ့ပုဂ္ဂိုလ်ဟာအခြေခံသီလမှာဘာမှမရှိသေးပဲနဲ့ကံကံရင်ကျိုးမှမယုံကြည်သေးပဲနဲ့တရားအထုတ်လို့မဖြစ်ပါဘူး ဒါကြောင့်ခုနရှိပိုင်းဒီလတရားမှတစ်ဆင့်ဆက်ပြီးတော့သမာဓိလုပ်ငန်းတွေကံကံအကျိုးတွေပေါ့လေကမ္မတက္ကရာသမာဓိရှိဒါတွေရှိဘူးဆိုတာဆက်စွာဘုရားသင်ကြားရတာတကြီးကားကြကြီးကိုရှိဘူးဆိုတာပေါ့ဒီမှာကထောင်ကြတဲ့အနေပါပဲအမှန်ကန်ထားတဲ့အနေပါပဲအဲ့ဒီသဘာဝကြီးပါအခုကာလတချို့တချို့ကမ္မထာဌာနတွေဆိုရင်တရားအထုတ်ရလောက်သာအလေးထားပြီးတော့ သီလတွေဘာမှကလူမဆိုင်ခဲနဲ့ဖြေနေတာလေးလည်းရှိပါတယ်ဒါတော့ကောင်းကမ္မတက္ကတာတမာတိတိဆိုတာနားမလည်ပဲနဲ့လည်းပဲလုပ်နေကြတာရှိပါတယ်အဲ့ဒါကတော့ဗနည်းနဲ့မှမဖြစ်နိုင်ပါဘူးလေထဲမှာပကြီးဆေးရေးတော့ပကြီးပကြီးရုပ်မထင်လို့တော့ချိန်လာကုန်တာသွားမယ်လိုအပ်တဲ့ပကြီးဆေးရုပ်တော့တင်ပြလို့မရဘူးပကြီးဆေးရုပ်လည်းမထင်နိုင်ဘူးဥဒိနတာကတော့ကာရကပုဂ္ဂိုလ်တဲ့ကာရကပုဂ္ဂိုလ်ဆိုတာ ဝိပဿနာအလုပ်ကိုတကယ်လုပ်တဲ့ပုဂ္ဂိုလ်လို့ဆိုတာပေါ့မြတ်စွာဘုရားရဲ့ဩဝါဒကိုလက်တွေ့ကျကျခံယူပြီးတော့သီလသမားကြီးပညာခေါ်တဲ့မဂ္ဂင်၈ပါးအကျဉ်းလမ်းကြောင်းကိုကြိုးစားပန်းစားနဲ့၆မြောင်ကြီးလျှောက်နေတဲ့ပုဂ္ဂိုလ်တဲ့တကယ်ကာရကပုဂ္ဂိုလ်ဆိုတော့သူဟာစာသမားတက်တဲ့မဟုတ်ဘူးအတွေးသမားတက်တဲ့မဟုတ်ဘူးအငေးသမားတက်တဲ့မဟုတ်ဘူးတကယ်ယုံကြည်ခြင်းနဲ့ ယူသေးတဲ့စိတ်စိတ်ဆက်ဆက်ပါလေရှုမှတ်နေတဲ့ပုဂ္ဂိုလ်လို့ဒီလိုဆိုလိုတယ်ကျတော့သူဟာဝိပဿနာတရားတွေအထုထားလို့တော်တော်လေးရှင်းကြနေတဲ့ပုဂ္ဂိုလ်ဆိုတော့မြတ်စွာဘုရားဝိပဿနာ၊သုံးညတဝိပဿနာတရားကိုဒါပဲစပြီးတော့ဟောပါတယ်။သုံးညတဝိပဿနာဆိုတာတရားအထုကဝိပဿနာဉာဏ်ကြီးတော်တော်ရင့်ကျက်လာရင်အမြဲပုံလေးတွေတည်နေတော့မြဲတယ်ဆိုတဲ့အဖြစ်ကကင်းစိတ် ဆင်းရဲပုံလေးတွေသိနေတော့ကောင်းစားချမ်းသာတယ်ဆိုတဲ့အနေအကင်းစိတ်နေတာသူတော်တိုင်းသူဖြစ်ပုံလေးတွေသိနေတော့အလိုအတိုင်းဖြစ်တဲ့အတ္တကကင်းစိတ်နေတော့ဒီပြင်နိစ္စတုကအတ္တဘာမှမရှိဘူး0ပဲရှိတာကတော့သဘောလေးတက်တက်ပဲရှုစရာလေးကလည်းပဲသဘောလေးရှုတာလေးကလည်းသဘောလေးဆိုတာပေါ့အဲ့ဒါလိုကြည့်မြင်တဲ့ဥပဒနာညာကိုတုံညတာဥပဒနာညာလို့ခေါ်ပါတယ်အဲ့ဒီတုံညတာဥပဒနာညာကအစဟောတာမြတ်စွာဘုရား ဒါပဉ္စတာဝိပဿနာဟာသဏ္ဍစုခုမသဏ္ဍဆိုတာနုညံ့တာစုခုမဆိုတာတိမ်ဝှေ့တာချောညံ့နေတာနုနုကလေးချောချောညံ့ညံ့ကလေးရှိနေတာတဲ့ဝိပဿနာကဒါကဘယ်လိုလဲဆိုတော့ဝိပဿနာဉာဏ်အလယ်ပိုင်းလောက်ပေါ့လေသူအပြင်ပင်ကညာပိုင်းလောက်ရောက်လာရင်လက်တီကောင်းပုံသဏ္ဍာန်လေးကင်းပုံသဏ္ဍာန်လေးဆိုတာလည်းဘာမှမရှိဘူးဒါတော့ ပေါ်လာတဲ့အာယုံရဲ့အစအလယ်ဆုံးသုံးပိုင်းတည်းကဆိုလို့ရှိရင်အဆုံးပိုင်းပဲထင်နေတာပဲဘာမှမထင်ဘူးအစပိုင်းနဲ့အလယ်ပိုင်းမထင်ဘူးတရရနဲ့ကိုယ်ဆုံးပြုတ်ပြနေတာအမှန်တန်လဲတွက်နေတာပြီးတော့ထိုင်နေသလားရပ်နေသလားဆိုတာလည်းပဲမရှိဘူးဒီအပိုင်းမှာအဲဒီကစပြီးတော့ပုံသဏ္ဍာန်ကြီးကင်းပြီးတော့မမြဲပုံလေးရှင်းရပုံလေးဒီဘောတိုက်လူဖြစ်ပုံလေးသိရှင်းတယ်ဥပဒနာညာလည်းပဲထူးခြားခြားကြီးဆက်လာတော့ကျူးစရာအာယုံလေးတွေဟာအလိုက်တင်တယ် ပေါ်ပေါ်ပေါ်ပေါ်နေတယ်ပေါ်တဲ့အာယုံလေးတွေအဆိုးနဲ့လိုက်လိုက်ပြီးတော့မှတ်ရတော့ထောက်တောက်တောက်ဖြစ်ဖြစ်ဖြစ်ဖြစ်နေတယ်ဒီတော့ယောဂီကအဆိုးမထယ်ပဲနဲ့အသာလေးစိတ်ကလေးနဲ့ပဲစိုက်ကြည့်ရတာအဲဒီကစပြီးတော့တိမ်မွေးစချွညက်စပြုတော့တာပါပဲအဲ့ဒီတဲကိုပို့ပြီးတော့နူးညက်ချွညက်တယ်လို့ဒီလိုဆိုလိုတယ်အဲ့ဒီတိမ်မွေးနူးညက်စဖြစ်တဲ့ဉာဏ်ပိုင်းအစရောက်လာပြီဆိုရင် တော်တော်များများယောဂီတွေဟာတက်ကြည်ကောင်းပုံသဏ္ဍာန်တွေပြောက်ပြီးတော့အရှိကအာယုံရဲ့အစအလယ်ဒီအပိုင်းနှစ်ပိုင်းနဲ့ပြောက်နောက်ဆုံးတရည်ရည်နဲ့ကိုယ်ဆုံးပြောက်ပြက်နေတဲ့အပိုင်းလေးလောက်သာတွေ့တော့နောက်ဆုံးအပိုင်းဆိုတာလည်းပဲမရှိတဲ့အပိုင်းတွေဖြစ်နေတော့မရှိတာတွေမှတ်နေရတယ်မရှိတာတွေမှတ်နေရတော့ဖွာတတာဟာကျဲကျဲကြီးနဲ့ယောဂီကအရင်ကရှိမှရတာကစီစီလုံးလုံးရှိတယ်ရတာရှိတယ်အခုတော့ ဖောတတဟာကျေးဇူးကြီးဖြစ်သွားပြီသူတရားတွေတော့ကြာကုန်ပါပြီဆိုပြီးတော့စိတ်ပြည့်အားငယ်ဟိုလေးတွေလည်းဖြစ်တတ်တယ်မှန်ကတော့ဒီဘိုင်းဟာသမဏတရှင်းတဲ့အဘိုင်းပဲရှင်ဥပဒနာဉာဏ်တွေကလက်ရှိကောင်းပူလာနာနဲ့တွဲပြီးတော့သဘောတရားလေးတွေသိနေတာမျက်စိရဲ့သဘောပဲဆိုတာသိနေရတာဒီဘိုင်းကပညာတွေခင်းသွားတာသံဌာနပညာပုံနာပညာတွေလည်းခင်းသွားတာသုပညာတွေလည်းခင်းပြီးတော့ သဘောတက်တက်ကြီးလည်းသိတာသိတန်ရှင်းတဲ့အတိုင်းကြီးပဲဒီပဲဝိပဿနာဉာဏ်တွေကအရှုကအာယုံရဲ့ပြစ်ပုံလောက်တာသိတာရှုတည်တဲ့အာရမဏိကဝိပဿနာစိတ်ရဲ့ပြစ်ပုံမသိဘူးဒီတော့အရှုကလောက်တာပြည့်ပြီးတော့ရှုတည်တဲ့စိတ်ကြီးရဲ့ပြစ်ပုံမသိသေးတော့နိစ္စနုပဒနာညာဟာသိက္ခာပတ္တကောင်းလေးမရောက်သေးဘူး ဒီဘက်ရောက်လာတဲ့အခါကျတော့အနိစ္စ ानु ပသနာညာဟာကောင်းလေးရောက်လာတယ်။ကြောက်ပုံကတော့ပေါ်လာတဲ့အာယုံလေးရှိလိုက်လို့ရှိရင်အဲဒီအာယုံလေးပါပြတ်သွားတာတွေ့တယ်။အဲဒီဟာကိုရှိပြီးတဲ့စိတ်ကလေးပါပြတ်ပြတ်သွားတာတွေ့တယ်။မူလပေါ်လာတဲ့အာယုံရဲ့ပြတ်ပုံလောက်ကိုတည်တည်သွားတာကယူယူဝိပဿနာခေါ်တယ်။နောက်ထပ်တစ်ဆင့်ထပ်ဆင့်တည်လိုက်တာတွေကဝိပဿနာလေးပါပြတ်သွားတာ။တည်လိုက်တာတွေကဒါပฏิဝဿနာခေါ်တယ်။ အရှုကလည်းပဲဖြစ်ပြီးရှုသီးတဲ့စိတ်ကလေးကလည်းပဲတစ်ခါတည်းဖြစ်ဖြစ်ဖြစ်ဖြစ်သွားတာတွေ့တော့အနိစ္စဥပဒနာညာဓမ္မကောင်းလေးရောက်လာတာတော်တော်ကိုကောင်းလာတာပြီးတော့ပေပေါ်မှာမှမြဲတယ်ဆိုတဲ့အစွဲဟာမရှိတော့တော်တော်ကြီးကိုတိရတင်မွေးစားရှိလာဒီခါမှာရှုစရာတွေကလည်းသဘောတက်တဲ့ရှုပြီးတဲ့စိတ်ကလေးကလည်းသဘောတက်တဲ့ဆိုတော့လက်ရှိကောင်းပုံလန္တာလေးကင်းပြီးတော့တဏှာရှင်းရှင်းလေးဖြစ်နေတော့ပရမတ်ပေါ်တော့ ပြည့်ညက်တွေငုတ်သွားတယ်လို့ဒီလိုကျမ်းဂန်များမှာဆိုရှိပါတယ်။လက်ချီကောင်းပုံသဏ္ဍာန်နေပြီးတော့ထိုင်တဲ့ဟာနေထတဲ့ဟာနေပါလိမ့်တော့အာကာရပြည့်ညက်တွေအဲ့ဒါတွေရှိတော့ဘူး။တချို့ချို့ယောဂီတွေဆိုလို့ရှိရင်ဒီလိုပုံသဏ္ဍာန်နဲ့အချင်းရာကျောက်တဲ့တိုင်ရောက်လာတဲ့အခါလက်တူခြေတို့ကောင်းတို့ကိုယ်တို့မှရှိနေလားဆိုပြီးတော့မျက်စိဖွင့်ကြည့်တာလည်းရှိတယ်။ ထိုင်နေတာဟုတ်မှဟုတ်ကဲ့လားဆိုပြီးတော့ကိုယ်လှုပ်ကြည့်တာလည်းရှိတယ်မျိုးမျိုးစမ်းတတ်ကြည့်တယ်ပို့တတ်ကြည့်တာလည်းရှိတယ်ဖွင့်ကြည့်ပါတော့တွေ့ရောပေါ့ပို့ကြည့်ပါတော့ခင်ရောဟောတာတော့တချို့ရုပ်တရက်ဥဒ္ဒနာနေကြောက်သွားတော့ကြောက်ပြီးတော့လည်းပဲအရိယာပုရိပါလေးလည်းပဲဖြစ်လိုက်တတ်တယ်အဲ့ဒါမျိုးကတော့မလုပ်ရဘူးဆက်ပြီးတော့သာဖာမြင်ဖာရတယ်အဲ့ဒီခုံခွားမလေးတွေလည်းပဲတင်းနဲ့ခုံဆုံးပြောက်ပြက်တာလေးတွေပဲဆက်ဖာရတယ်ဆက်မှလို့ရှိရင်နောက်တော့ အာယုန်နဲ့အသိဟာတွဲရဲ့တွဲရဲ့ပေါ့လေတွတ်တွတ်ကလေးသွားပြီးတော့မှတ်လို့ကောင်းလာတာလေးတွေ့လာတယ်။ဒီဘိုင်းကတော့တိမ်မွေးစားရှိတဲ့အပိုင်းလေးရှိပါသေးတယ်။အဲဒီလိုဆက်ပြီးတော့အာထုသွားတဲ့အခါတစ်ဆင့်နဲ့တစ်ဆင့်တစ်ဆင့်နဲ့တစ်ဆင့်တိမ်မွေးနူးညချောညက်ပြီးတော့လာတယ်။အတိလေးတွေလည်းပဲထူးထူးခြားခြားတခါလေးဖြစ်လာတာပဲ။အဲတော့နူးညချောညက်သလောက်အသက်ရှူတွေကလည်းပဲတစ်ချိန်ချင်းတိမ်မွေးတိမ်မွေးပြီးတော့သွားတယ်။နောက် ပိန်နာလေးပြောက်သွားဖောင်းနာလေးပြောက်သွားထိုင်နာထိတာလောက်မှားရတာတခါတခါထိုင်နာပါပြောက်သွားထိတာပါပြောက်သွားတခါတခါထိုင်ထိထိုင်ထိပါပြောက်သွားတော့အတီကလေးပါကြာလွတ်သိမ်ဝဲတာဒီပိုင်းကအဲတော့အလုံးသိမ်ဝလုံးအားကြီးတော့ယောဂီဟာအသက်ဒီပါလေးလည်းရှိရမှမသိပါဘူးအမှန်ကလည်းရှိလည်းမရှိတော့ပါဘူးဘုန်းကြီးဟိုသရုဒ္ဒကသံဃာရောက်လို့ရှိရင်အဲ့ဒီအကြောင်းတွေလည်းပတ်သက်ပြီးတော့တော်တော်ကျေပြန့်ပြန်ပြောပါ အဲ့လိုလွတ်သိမ်မွေးတဲ့အပိုင်းရောက်သွားတော့ယောဂီကအင်းအသက်ရှူရလို့ရှိရင်တည်တတ်တာပဲမဖြစ်ပါဘူးအသက်တော့ပြန်ရှူမှပဲဆိုပြီးတော့ကြောက်ပြီးတော့တရားထုတ်လိုက်တာလည်းရှိတယ်အသက်ပြန်ရှူတာလည်းရှိတယ်အမှန်ကတော့တရားတဘာဝပဲသိမ်မွေးတဲ့အတော်ကြီးကိုသိမ်မွေးတဲ့အပိုင်းရောက်လာတာတော့မလို့ရဘူးအဲ့ဒီလိုလေတတော်ကြီးသိမ်မွေးသွားတဲ့အပိုင်းရောက်လာလို့ရှိရင်ယောဂီဟာကွာ၆ပါးကထင်းလာတဲ့အာယုံ၆ပါးနဲ့စပြီးတော့စိတ်ပြည့် မုန်းစရာနဲ့တွေ့လည်းပဲဒေါမနစဒေါသလည်းမဖြစ်ဘူးဖြစ်စရာနဲ့တွေ့လည်းပဲဝမ်းတောင်မြတ်နဲ့ရှိမှုဆိုတာလည်းမဖြစ်ဘူးအလေအလတ်ဥပက္ခကဝိရတိဆိုတဲ့အတိုင်းပေါ့လေအလေအလတ်ရှိနေတယ်ဘာဖြစ်လို့အလေအလတ်ရှိနိုင်ကြလဲဆိုတော့တတိယသိကောင်းလာတော့ပေါ်ရလေးတွေဒီကုံနဲ့ကုံဒီကြောက်တဲ့ပြောက်လိုက်နေတာသမဉ္ဇဉ်ကခေါ်တဲ့အသိကလည်းပဲပါနေတယ်တတိနဲ့ပညာကအများအားပါနေတော့ တကယ်တမ်းရှိနေတဲ့အာယုံပေါ်မှာအာယုံပေါ်မှာရောရှိနေတဲ့စိတ်ကလေးပေါ်မှာရောတိမ်မွေ့တဲ့တဏှာလေးတော့မဖြစ်တော့အခြားဒေါသအစရှိတဲ့ဟာတွေအထူးပြောစရာမရှိတော့ဘူးအဲ့ဒီခါမျိုးမှာစလင်ကူပက္ခာဆိုတာပေါ့လေဖြစ်ပေါ်လာပါတယ်အဲ့ဒီစလင်ကူပက္ခာပိုင်ရောက်တဲ့အခါအဲ့ဒီယောဂီကိုယဟန္တာလို့တော့မှယဟန္တာရဲ့စိတ်နဲ့မချပါဘူးလို့တော့မှအကုန်လုံးကြည့်ကြည့်ထားပါတယ် ဆိုတော့ကိလေသာကိုလို့ယဟနာလို့ဆိုတာတော့မဟုတ်ပါအဲ့ဒီခိုက်တန်ဒီမှာယဟနာစိတ်တတ်နဲ့ညီမျှနေတာဟုတ်လို့ယဟနာစိတ်နဲ့တူတယ်တဲ့ဒီလိုကိုယ်ကြီးရည်ကြည့်ထားတယ်အဲ့ဒီအပိုင်အထိရောက်သွားတယ်တဲ့ဒီလိုဆိုလို့ရတယ်အဲ့ဒီလိုအခြေအနေရှိနေတဲ့ဥပဒနာဟာဘယ်အထိသွားမလဲလို့ဆိုတော့အရဟတမေကပဒပဒဌာနာကုတံဆိုတာပေါ့အရတဖို့ပေါ့အရတမေရနိုင်လောက်တဲ့အနည်းဆုံးအကြောင်းပဲ လူကျမ်းကလည်းစီးကျူးထားပါတယ်။အဲဒီလိုကာရကလက်တွေ့အားထုတ်ပြီးတော့တကယ်ကြိုးစားတဲ့ယောဂီယောဂီအားအရတမေအကြောင်းရင်းဖြစ်တဲ့နိညာတိမ်မွေ့ချွတ်ညက်တဲ့သုံးကြဥပဒနာကိုမြတ်စွာဘုရားကဟောလိဟောတာရှိပါတယ်။ဒါတော့မြတ်စွာဘုရားကဒီနတ်သားဟာတကယ်အလုံးလုံးတဲ့နတ်သားဒီလားလည်းမပြတ်သေးဘူး။သူ့မှာကလောကုတ္တရာမဲ့တစ်ခုခုမရသေးတာတစ်ခုပဲ။ဝိပဿနာကတော့တကယ်တင်မွေးတဲ့ သုညတဥပဒနာအဆင့်ရောက်တဲ့အထိအလေးအကျင့်ရှိပြီးသားပဲလို့မြင်တော်မူပြီးတော့ဥจุကောနာမဆောမဲ့ဆောဆိုတာနာတာတေလူပြည်လောကမှာနေခြင်းကအတုခဲ့တဲ့အကျင့်လမ်းစဉ်ဟာအဖြောက်ပါပဲအဲ့ဒီဖြောက်နေလမ်းစဉ်တိုက်သွားပါဆိုအဲ့ဒီတရားစာဟောပါတယ်ဒီနေ့ဒါပဲတော်ကြအောင်လက်မကကျမ်းဆက်ပြီးတော့ပြောပါ